ဒါဘုရားကတည်းကဆိုတာချက်ပါပဲသမီးလေးတယောက်ဒိဋ္ဌမင်္ဂလိကာတဲ့သမီးခေါ်ရအောင်တော့မယ်အေးဒိဋ္ဌမင်္ဂလိကာသမီးရယ်ဟဲ့လာဦးမယ်လာဦးမယ်ဘာလို့မလဲတော့ဟောသမီးနာဖေးနဲ့မင်္ဂလာဆောင်ဖို့ မင်းသမီးများဘေးနဲ့မင်္ဂလာဆောင်ဖို့စိတ်ချတာဖိတ်ထားလို့ကြွားရအောင်ပြောတာပါသမီးရဲ့ဒါပြောတာလားဖေအေးအေးအေးအေးဒါနဲ့ဖေကျမလူရှင်နဲ့ဖေအမလေးအလူသားပြန်နိဗ္ဗာန်ကိုပြောသဘောတော့သိရရဗျာအဖေကျမတောင်းတာအဖေပေးရလိမ့်မယ်အဖေရှိတာတော့ဖြတ်ပေးရပေးရဘာလဲဖေခေါင်းကတပင်ပြောတာဘာသမီးရဲ့ ဆိုဟဲ့ဖက်ခါဟိုက်ဖြတ်ပေးပါဘူးโอ้พี่ข้าเพี้ยมนี่มาเนี่ยยอดประทุตะเพลงไว้ไล่ป่าตั้งชื่อมาเพียวุตะเกအခုညတော့စိတ်ရစုကြီးကိုပြောပါဘူး။အော်စိတ်ရစုကြီးလား။ဟုတ်ကဲ့ဗျ။ရူဂီလျာရူဂီလျာအပြီးရလေအဖေကြီးကမြေပါလေကိုစားမှာဘူး။အမေညီမလေးတော့မလုပ်ပါနဲ့သမီးရဲ့။ဘာဖြစ်လို့လဲရှင်။အိုးညအမေမရှိတဲ့ကအဖေဒီညီမလေးအားကိုးနေရတာ။ နင်းအမိုးကြီးတော့ကအဝေးကြီးသူကိုယ်တိုင်စီရင်သွားတောင်းနေအဖေကစီရင်မသွားနိုင်လို့မြင်းမလေးစီပြီးသွားတောင်းရတယ်သမီးရဲ့ဟဲ့ဟဲ့ခဲနီးကတကယ်ဆိုဒီမှာဒီမှာမပြူရဘူးခဲဒီရောခဲမင်းခင်ဗျာဝင်းအမီးပြမှာသိပြီလားအဲ့အဲ့ဒါမြင်းမလေးသွားတော့သွားတော့သွားတော့ဟဲ့ဒီနေ့လာရတာတော့ရောနေတာပဲတော့သမီးလို့ခင်လို့ပါသမီးရဲ့ သားပါပဲမှာပါရှင်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟဲ့ဟဲ့လူကသားပါဝိသုလောကောင်းကြီးဖေရဲ့ပုံလာပြီအသားမလို့ရေကက်ခန့်အောင်ခေါင်းအောင်လာကြည့်ရပြီဟုတ်အဖေကြည့်လိုက်တော့မယ်ဟာကြည့်ပြီးတာခေါင်းအောင်လာတော့ကြားတာပဲတဲ့ဧကနာအမှုနဲ့ပဲဒီလေတဲ့အမှုလေးကတော့ဟိုးရှိကမဖောင်းနဲ့အိန္ဒိယနဲ့ဒီလေမဖောင်းနဲ့အိန္ဒိယနဲ့ဟဲ့လေမတိုင်ပဲနဲ့လှုပ်လိုက်ပါ တမီးဟင်းအိမ်ဟုတ်တယ်ဟုတ်ကဲ့ဘုရားအပန်ကြားတယ်လန့်တောင်းပါတယ်အိမ်ကြီးရှင်တို့တနာကြပါခင်ဗျာဟာဘုရားဘာပါလဲမနဲ့မကွဲပါခင်ဗျာမပါဘူးဆောင်းလည်းမရှိတယ်လားအိမ်ကြီးရှင်တို့တနာကြပါခင်ဗျာဟဲ့ဘာဖြစ်လဲပါဘုရားဟိုတောင်းလာအရင်ကဘာလို့ပြရလဲအာဘုရားအိမ်ကြီးကလည်းကြော်ကြော်နဲ့အောင်းနေတယ်ဟောင်းသွားမှာလေလို့ ငါများထိုင်နေငါပါထားလိုက်တာမလို့ရတတ်တော့မတတ်ကြပါနဲ့ရမတတ်ကြပါနဲ့ခင်ဗျာပြန်ဆိုပြန်မမယ်ကျွန်တော်အခုလိုကန်းကိုကထိုးတာဗျဒီလေတောင်းသားဝင်လာတာရှိတဲ့အထက်လင်မယားပတ်ကုန်တာအမလေးဒီစင်ပြတော့လေတာဖာများလုံမရတဲ့အဲ့ဒါလေးကြော်ပြီးဟောဒီလိုပြောထားတာဒီများလာပါ ဟဲ့ဟဲ့ကောင်ခင်ဗျာမပါတော့ဘူးကျွန်တော်မခဲပါဘူးတဒောင်းသားခင်ဗျာမငေါ့ဆောင်းပြောပါမငေါ့ပါမမငေါ့ပါဘူးခင်ဗျာငါဘာလို့လားရုံးတယ်မလို့လားပဲခင်ဗျာမငေါ့ပြောပါအာတဒောင်းသားဟာတောင်းလို့လာတာပေါ့ဗျာတဒောင်းသားရုံးတယ်လို့လာတယ်ဆိုခင်ဗျာယုံမလားလို့မိမှုသားကြောင့်တဒောင်းသားဖြစ်ဟုတ်ကဲ့ဟင်ဦးမျိုးတို့ပြီးတော့နေတော့ကတော့မလား အခုတော့ကျွေးလို့မွေးလို့ညီသက်ချလို့အမြဝေးပြီးတော့ပုံမလာတောင်းကိုစားရမလားဟာအော်ဘာမှမကြံဘူးလားဗျာပုံမညာပါနဲ့ဗျာတိုင်ကြားတဲ့ငပြောပြီးကြီးနေပါလေဗျာနေပါလေဗျာနေပါလေဗျာနေပါလေဗျာနေပါလေဗျာနေပါအော်အဲအမီးဟဲ့ကိုညတိုင်ကြားတဲ့ငပြောပြီးကြီးသေးသလားကြီးတာဘူးခဲအခုတခါတော့ခက်ခဲစားလိုက်တာပဲ ခုကငနော်သမီးရဲ့အခုပြေးစားလို့သမီးစားလိုက်တယ်လို့ညမပြောဘူးငါကောင်းမို့ကြီးဆွဲချတာပဲဟဲ့ကောင်ခင်ဗျာပုံပြီဘာမှမကြံဘူးလားရဟုတ်တယ်အော်ခင်ဗျားတို့အတူကကိုဟာကိုစားတဲ့အတူကိုနော်ပုံပြီပုံလားခင်ဗျာအေးကောင်းပါခင်ဗျာပြန်မမယ်ဒီလူကြီးကြည့်ရတာကတော့စေတနာရှိဖို့မပေါ့ဘူးအထဲကအကန်တပန်ကြောက်အော်နေမှပဲအင်းကြီးရှင်တော့ပနာကြပါခင်ဗျာဟော မနေ့ကဒီသားလေးကြားတယ်ကျမနားတယ်လို့ချိုးသွားတာပါခွေ။ဒါကြီးဘုန်းကြီးထိုးပေးတဲ့ဆေးဟိုတာ။ထိုးဆုံးထိုးဆုံးစကားပိတ်ပါသွားတယ်ခွေ။မတော်နဲ့ဟောသွားတယ်ခွေ။ကျွန်တော်ကသွားတာသွားတာသွားတာ။အာဒီအမလေးကဂျုတ်စီပဲ။အာအဲ့ဒါအုတ်ခဲမိဖို့ပါတယ်လေ။မာကမာတာမာပါကြုံသူကအုတ်ခဲမိဖို့။ဒီဟာပါလေရှင်။အာကျွန်တော်မေးလာမမှာအဖတ်ကြီး။ မရှိသေးတောင်းစားတယ်တောင်းစားပါမမလေးမမလေးအောင်မယ်ဖယောင်းများလို့အရင်များပျော်ထွက်သွားဦးမယ်မောင်ဟင်ဘယ်လိုယောက်ျားချင်းမလို့မင်းပါကောင်းလားမခွေးဘူးတောင်းစားမင်းကလေးမင်းမဆုံးမင်းမနာလေးအောင်လို့မဖြစ်ဘူးနဲ့တန်းတန်းနဲ့ကြည့်ရရရရဟာပေါ်ဗျာတက်ခေတောင်းစားဆိုတာ မမရေခမင်းမသားတာကြာပါပြီခင်ဗျာဒီကစားတာဘလောက်ကြာလဲဒီဒီနေ့ခါခမင်းကြီးမမမမပါမမေ့နေပါလို့ဒါဒီဒီခမင်းမသားရဲ့ဘာများသားလို့ခင်ဗျာဒီနေ့ကပြန်နေကပေါင်ပေါင်းနဲ့ဖိတ်သားသားနေတာ ဟဲ့ဒီလာပြန်တဲ့တောင်းသားလို့ရှိသေးကြလားကွာအာဒီလာပြန်ဆိုရင်မဲဒီလာရင်ကျောင်းကပြန်လာပြောတာဗျာမဲဒီလာရင်ကျောင်းနဲ့ဒီလာနဲ့ဘာဆုံးနေတော့အော်မဲဒီလာရင်ကျောင်းကဒီလာဗျာဘာဖြစ်လို့လဲမဲဒီလာရင်လည်းဒီလာနေတာဗောအဲ့တော့ပေါင်းနဲ့ထိတ်သားစားတာကဘာလဲပေါင်းနဲ့ထိတ်သားဆွမ်းတော်ရှင်ကြီးဗျာဒီတော့တော့ဘာတော့တော့ကောင်းလို့တော့တော့တော့တော့တော့တော့ဟုတ်ကဲ့အဲ့ဒါမင်းဟဲ့ဒီကောင်ကမကြည့်ဘူးဟုတ်ပါဘူးမပြောပြီးကြည့်လိုက် ဟိတ်တောင်းကြခင်ဗျာအဲ့ဒီငါပြောပြီးကိုမာမာတားတယ်လက်နဲ့လိမ့်တာအော်ခင်ဗျားတို့ကြိုက်စာရှိတဲ့လူများအမျိုးမျိုးလှုပ်ရှားနေတာပဲဒီမှာမခံဘူး